ခန်းကြီး9အငယ်1မှ6တစုံတယောက်သောသူသည်အမှုကိုမြင်သည်ဖြစ်စေတည်သည်ဖြစ်စေကျိန်ဆိုစေသောစကားကိုကြား၍တက်တည်ဖြစ်လျက်နှင့်ပြန်မပြောဘဲနေသည်ဖြင့်ပြစ်မှား၍မိမိဒုစရိုက်အပြစ်ကို ခံရတော်၎င်းတစုံတယောက်သောသူသည်မစင်ကြဲသောသားရဲ့သားရင်တွတ်တတ်သောတရိษံဤအသေးကောင်အဆရှိသော မစင်ကြယ်သောအရာတစုံတစ်ခုကို အမှတ်တမဲ့ထိမိသဖြင့်မစင်ကြယ်ရာသို့ရောက်၍အပြစ်ရှိတော်၎င်းလူ၌ကပ်သောမစင်ကြယ်သောအရာတစုံတစ်ခုကိုလည်းမတိဘဲထိမိ၍နောက်တဖန်တိလျင်အပြစ်ရှိရာသို့ရောက်တော်၎င်းတစုံတယောက်သောသူသည် ကောင်းသောအမှု မကောင်းသောအမှုကိုပြုပြီးဟု အကျိုးအပြစ်ကိုမတိဘဲချိန်ဆိုလျက် သစ္စာပြု၍နောက်တဖန်သိလျှင်၊အရင်ကျိန်ဆိုလျက်သစ္စာပြုလေရာရာ၌အပြစ်တစုံတခု ရောက်သော်၎င်း၊ထိုသို့သောအပြစ်တစုံတခု ရောက်လျှင်ထိုအပြစ်ကိုဘော်ပြတောင်းပန်ရမည်။ပြစ်မှားမိသောအပြစ်အတွက်အပြစ်ဖြေရာယဇ်ဖြစ်စေခြင်းငှါ၊သိုးသငယ်ဖြစ်စေ၊ဆိတ်သငယ်ဖြစ်စေ၊အမတကောင်ကောင်တည်းဟူသောဒုစရိုက်ဖြေရာယဇ်ကိုထာဝရဘုရားထံတော်သို့ ဆောင်ခဲ့ပြီးလျှင်ယဇ်ပုရောဟိတ်သည်ထိုသူ၏အပြစ်အတွက်အပြစ်ဖြေခြင်းကိုပြုရမည်အငယ်9မှ10သိုးတငယ်ကိုမတတ်နိုင်လျင် ပြစ်မှားမိသောအပြစ်အတွက်အပြစ်ဖြေရာရစ်ဖို့တကောင် မီးရှို့ရာရစ်ဖို့တကောင်ခိုနှကောင်သို့မဟုတ်ဂျိုးကလေးနှကောင်ကိုသာရဖျား အထံတော်ရစ်ပရောဟိတ်ရှိသို့ဆောင်ခဲ့ရမည်။ ယဇ်ပုရောဟိတ်သည်အပြစ်ဖြေရာယဇ်ကောင်ကို အရင်ပူဇော်လျက်ခေါင်းကိုလိမ်၍ဖြတ်ရမည်။ကိုယ်ကိုရှင်းရှင်းမခွဲရ။ထိုအပြစ်ဖြေရာယဇ်ကောင်အသွေးကိုယဇ်ပလ္လင်နံရံ၌ဖြန်း၍၊ကြွင်းသောအသွေးကိုယဇ်ပလ္လင်ခြေရင်းနားမှာညှစ်ရမည်။အပြစ်ဖြေရာယဇ်ဖြစ်သတည်း။ဒုတိယငှက်ကောင်ကိုပညတ်တရားအတိုင်းမီးရှို့ရာယဇ်ပူဇော်ရမည်။ထိုသို့ယဇ်ပုရောဟိတ်သည် ထိုသူပြစ်မှားမိသောအပြစ်အတွက်အပြစ်ဖြေခြင်းကိုပြုလျှင်၊သူ၏အပြစ်လွတ်လိမ့်မည်။11ခိုနှစ်ကောင်ဖြစ်စေ၊ချိုးကလေးနှစ်ကောင်ဖြစ်စေ၊တခုခုကို မတတ်နိုင်လျှင်၊ပြစ်မှားသောသူသည်အပြစ်ဖြေရာယဇ်အရာ၌မုန့်ညက်တဩမဲကို ဆောင်ခဲ့၍ဆက်ရမည်။အပြစ်ဖြေရာယဇ်ဖြစ်သောကြောင့်ဆီကိုမလောင်းရ။လောဗန်ကိုမတင်ရ ယစ်ပရောဟိတ်ထံသို့ဆောင်ခဲ့ပြီးလျှင်ယစ်ပရောဟိတ်သည်မုံညက်တလက်ဆွန်းဒီဟုသော ပူဇော်တကာအတွက်အတာကိုယူ၍သာဝရဖျားအားမီးဖြင့်ပြုသော ပူဇော်တကာနှင့်အတူယစ်ပလင်ပေါ်မှာမီးရှို့ရမည်အပြစ်ဖြေရာယစ်ဖြစ်သည်ထိုသို့ယစ်ပရောဟိတ်သည်ထိုသူပြမှားမိသောအပြစ်တစုံတစ်ခုအတွက်အပြစ်ဖြေခြင်းကိုပြုလျင် သူ၏အပြစ်လွတ်လိမ့်မည် ကြွင်းသောအရာသည်ဘောဇဉ်ပူဇော်သက္ကာကဲ့သို့ယဇ်ပုရောဟိတ်အဘို့ဖြစ်သည်ဟု မောရှေအားမိန့်တော်မူ၏။14တဖန်ထာဝရဘုရားသည်မောရှေအားမိန့်တော်မူသည်ကား၊တစုံတယောက်သောသူသည်တရားကိုမသိ၊ထာဝရဘုရားနှင့်ဆိုင်သော အရာတို့၌လွန်ကျူးပြစ်မှားမိလျှင်၊ထိုပြစ်မှားခြင်းအတွက်ဒုစရိုက်ဖြေရာယဇ်တည်းဟူသောအပြစ်မပါသောသိုးထီးကို၎င်း၊ အကြက်တော်အလိုက်ချင့်တွက်၍ချိန်သောအယောငွေကို၎င်းထာဝရဘုရားထံတော်သို့ ဆောင်ခဲ့ရမည်ထိုတို့ဘုရားနှင့်ဆိုင်သော အရာ၌ပြင့်မှားမိရာကို ပြုပြင်ပြီးလျှင်ငါးစုတစုကိုလည်းထပ်၍ယေပရောဟိတ်အားပေးရမည်ယေပရောဟိတ်သည်လည်းဒူးစရိုက်ဖြေရာရစ်ဖြစ်သောတိုးအားဖြင့်ထိုသူအဖို့အပြစ်ဖြေခြင်းကို ပြုလျင်သူ၏အပြစ်လွတ်လိမ့်မည် အငယ်၁၉မှ19တစုံတယောက်သောသူသည်သာဝရဘုရားပညတ်တော်မူသောအမှုတစုံတစ်ခုကို ပြု၍ပြစ်မှားမိလျင်ကိုပြစ်မှားမှန်းကိုမသိတော်လဲအပြစ်ရောက်၍ထိုအပြစ်ကိုခံရမည်ဒုစရိုက်ဖြေရာရစ်ကိုပြုခြင်းဟာချင့်တွက်သောအယောငွေနှင့်တကွအပြစ်မပါသောတိုးဒီကို ဆောင်ခဲ့ရမည်တရားကိုမသိပြစ်မှားမိတော်လဲ ကိုပြစ်မှားမှန်းကိုမသိသောသူအဖို့ယဇ်ပုရောဟိတ်သည်အပြစ်ဖြေခြင်းကိုပြုလျှင်၊ထိုသူ၏အပြစ်လွတ်လိမ့်မည်။ဒုစရိုက်ဖြေသောယဇ်ဖြစ်သတည်း။အကယ်စင်စစ်ထိုသူသည်ထာဝရဘုရားကိုပြစ်မှားရာရောက်သတည်းဟု မိန့်တော်မူ၏။